သုံးမောကတရားနာနေကြတဲ့ဗီယက်နမ်ဗီယက်နမ်နိုင်ငံသူနိုင်ငံသားများနဲ့တကွအလုံးသောကမ္ဘာလောကမှာရှိကြတဲ့တ attva အလုံးကိုယ်စိတ်တစ်ဖြာကျမ်းမာကြပါစေချမ်းသာကြပါစေဘေးပေါင်းရန်ပေါင်းတွေကင်းကျင်းကြပါစေလို့မေတ္တာ ပို့သပြီးတော့ယနေ့ညမင်္ဂလာသုတ်တတိယနေ့ဟောပြချက်သင်ယူချက်အခမ်းအနားစတင်ကြရအောင် အဲ့တော့ယခု မင်္ဂလာတရား38ပါးထဲမှာနံပါတ်1မင်္ဂလာဖြစ်တဲ့အသေဝနာစပါဠာနံလူမိုက်ကိုမပေါင်းသင်မမီဝဲရခြင်းဆိုတဲ့မင်္ဂလာအကြောင်းကိုဟောပြနေတာဖြစ်ပါတယ်အဲ့တော့လူမိုက်နဲ့ပတ်သက်ပြီးတော့လူမိုက်ရဲ့အမှတ်အသားလက္ခဏာတွေကိုလည်းပဲပြီးခဲ့တဲ့တစ်ပတ်ကတော်တော်များများပြောဆိုခဲ့ပြီးပါပြီ အဲ့တော့လူမိုက်ဆိုတာကဖျားရှင်လက်ထက်ကဆိုရင်ပုရဏကတ္တပစတဲ့ဒိဋ္ဌိဆရာကြီးတွေ6ယောက်နောက်အရှင်ဒီဝဒတ်တို့စိန်သမာနဆိုတဲ့ပုဂ္ဂိုလ်ဟာဒါတကယ်လူမိုက်တွေဖြစ်ပါတယ်သမာတမတမပါလေဗျာစိန်သမာနစိန်သမာန အဲ့တော့လောကမှာရှိနေတဲ့ဖြစ်နေတဲ့ဘေးတွေအန္တရာယ်တွေမှန်သမျှတွေဟာလူမိုက်တွေကစပြီးတော့ဖြစ်တာလူမိုက်တွေကြောင့်ဖြစ်တာပဲဖြစ်ပါတယ်အဲ့တော့ဒီနေ့ခေတ်မှာလည်းပဲကဘာရရမှာပြဿနာတွေမျိုးမျိုးဖြစ်ကြတယ်စစ်ပွဲတွေမျိုးမျိုးဖြစ်ကြတယ်ဒါတွေဟာလည်းပဲအရင်စစ်ကြည့်ရင် လူမိုက်တွေကြောင့်ပဲ ဖြစ်ပေါ်လာတာဖြစ်ပါတယ်ပညာရှိတွေကြောင့်လောကမှာဘေးတွေအန္တရာယ်တွေဖြစ်တယ်ဆိုတာဘယ်တော့မှ မရှိပါဘူးလူမိုက်တွေကြောင့်သာလျှင်ဘေးတွေအန္တရာယ်တွေစစ်ပွဲတွေဖြစ်လာတာဖြစ်ပါတယ်အဲ့တော့လောကမှာမီးလောင်တဲ့အခါမှာထရွယ်မိုးထရွက်ကအိမ် ဝါမူဝါကာတဲ့အိမ်ကနေပြီးတော့စတင်ပြီးတော့မီးတွေလောင်လေးရှိပါတယ်အဲ့ဒီမီးကနေမှတဆင့်တကယ်တိုက်တာအဆောက်အုံကြီးတွေကိုလည်းပဲ မီးတွေဟာကူးဆက်သွားတာဖြစ်ပါတယ်ဒါကြောင့်လူမိုက်ကိုဥပမာပေးထားတာက လူမိုက်ဟာ မီးလောင်နေတဲ့အိမ်နဲ့အလားတရံတူတယ်လို့ဥပမာပေးထားပါတယ် မီးလောင်နေတဲ့အိမ်ဟာမိမိအိမ်လည်းပဲ မီးလောင်သလိုမိမိအိမ်ကနေမှတစ်ဆက်နောက်ထပ်နီးရနီးရဖြစ်တဲ့အိမ်များကိုလည်းပဲကူးဆက်ပြီးတော့နောက်ဆုံးတရွာလုံးတစ်မျိုးလုံးတောင်မှ ပြာကျသွားနိုင်ပါတယ်ဒါကဥပမာဖြစ်ပါတယ်အဲ့ဒီဥပမာဒီတူပဲလူမိုက်တွေကစလိုက်တဲ့ပြဿနာလူမိုက်တွေကြောင့်ဖြစ်ပေါ်လာတဲ့ဘေးတွေဟာနောက်ဆုံးတကယ်သူတော်ကောင်းပညာရှိတွေအထိ ကူးဆက်ပြီးတော့အလုံးဒုက္ခရောက်ကြရပါတယ်နောက်ထပ်ဥပမာတစ်မျိုးပေးထားတယ်လူမိုက်ဆိုတာက ပုတ်နေတဲ့ငါးနဲ့ငါးပုံနဲ့အလားတရံတူပါတယ်အဲ့ဒီလူမိုက်ကို ပေါင်းသင်ဆက်ဆံတဲ့ပုံကိုကြတော့ခုနပုတ်နေတဲ့ငါးကိုထုတ်တဲ့ သင့်ရွက်ဖဲ့ရွက်နဲ့အလားတရံတူပါတယ်ပုတ်စော်နန်းနေတဲ့ငါပုတ်နေတဲ့ငါကိုဘယ်သူမှချက်မစားဘူးစွန့်ပစ်လိုက်တယ်လို့လွန့်ပစ်လိုက်တယ်လို့ပဲခုနငါပုတ်ကိုထုတ်တဲ့သင့်ရွက်ကိုလည်းပဲ လူတွေဟာမှိုက်ပုံနဲ့ပဲလွန့်ပလိုက်တာဖြစ်ပါတယ်အဲ့ဒီဥပမာအတိုင်းပဲလူမိုက်ကိုပညာရှိသူတော်ကောင်းတွေက စွန့်ပစ်လိုက်တယ်လို့ပဲလူမိုက်ကိုပေါင်းသင်းတဲ့ပုံကိုယ်ကိုလည်းပညာရှိတွေသူတော်ကောင်းတွေရဲ့စွန့်ပယ်ခြင်းကိုခံရပါတယ်။ဒါကြောင့်လူမိုက်ကိုမပေါင်းသင်းရဘူးလို့မိတ်ဆိုခြင်းဖြစ်ပါတယ်။ကိုယ်တိုင်မမိုက်တော့လဲလူမိုက်နဲ့ပေါင်းသင်းရင်တကယ်ပညာရှိသူတော်ကောင်းတွေကစွန့်ပယ်ခြင်းကို ခံရတဲ့အတွက်ကြောင့်လူမိုက်ကိုမပေါင်းသင်းရဘူးလို့မိတ်ဆိုခြင်းဖြစ်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘုရားအလောင်းတော်ဖြစ်တဲ့အကိတ်တိပန္တိတအကြောင်းကိုအနည်းငယ်ပြောပြခြင်းပါတယ်အကိတ်တိပန္တိတအကိတ်တိပန္တိတဆိုတာဆရာတော်တို့ရဲ့ ကောရမဘုရားအလောင်းတော်တယောက်ဖြစ်ပါတယ်အတိတ်ဘဝဘဝတစ်ခုမှာပစ္စည်းဥစ္စာကြွယ်ဝချမ်းသာတဲ့ပုံနာမျိုးမှာဖြစ်ခဲ့ပါတယ်သူပိုင်ဆိုင်သမျှပစ္စည်းဥစ္စာတွေကိုနောက်ပိုင်းအကုန်လုံးဆွန့်လွတ်ပြီးတော့တော်တဲ့ထွက်ပြီးတော့တရားဘာဝနာတွေကြင့်ကြံအားထုတ်ခဲ့ပါတယ်တော်ထဲမှာပဲ တရားဘာဝနာတွေကျင့်ကြံကြိုးကိုအားထုတ်တယ်။နောက်သစ်ပင်ကြီးတစ်ပင်အောက်မှာနေတယ်။အဲ့ဒီသစ်ပင် အောက်မှာပဲနေပြီးတော့သစ်ပင်မော်ကရွေကြတဲ့ရရှိတဲ့သစ်သီးသစ်ရွက်တွေကိုသာပဲစားလေးရှိပါတယ်။ဘေးကိုသွားပြီးတော့ရှာရှာလေးမရှိပါဘူး။အဲ့ဒီအာဂိတိပန္တိတကတရားဘာဝနာတွေကျင့်ကြံလွန်းတဲ့အခါကျတော့ ဟိုးတောင်ရင်သာနတ်ပြည်မှာရှိတဲ့တရားမင်းကြီးရဲ့ထိုင်တဲ့ပန္တုကပလာမြကြောက်ဖြာသွားပြီးတော့ပူပါတယ်တရားမင်းသူ့ရဲ့ထိုင်တဲ့ကြောက်ဖြာကြီးပူတော့စိုးရိမ်စိတ်ဝင်သွားတယ်ငါရဲ့ဘုံဘိမ့်ပံကိုဘ누구မြန်နေရာလူကျင်နေတာလဲဘသူကြောင့်မြန်ပူရတာလဲလို့လိုက်ရှာတော့တရားကျင့်နေတဲ့အကိတ္တိပန္တိတ ယတိကိုတွေ့ပါတယ်တရားမင်းကအဂိတိပန္တိတာကိုမေးပါတယ်ဘာကြောင့်မြန်ဒီလောက်တောင်တရားတွေအားထုတ်နေတာလဲတရားမင်းမြန်ဖြစ်ချင်လို့လားလို့မေးမြန်းပါတယ်အဂိတိကငါတရားမင်းယာတုကိုစိတ်မဝင်စားဘူးတကယ်တပ်ပိညုတဉာဏ်ရခြင်းတဲ့အတွက်ကြောင့် တရားဘာဝနာတွေအားထုတ်နေတဲ့ဆိုတဲ့အကြောင်းကိုတရားမင်းကြီးကိုရှင်းပြပါတယ်။နောက်ဆုံးတော့တရားမင်းကြီးဟာအဂိတိပဏိတကိုကြီးညိုပြီးတော့အရှင်ယသိအရှင်ယသိကိုကျွန်တော်အင်မတန်ကြီးညိုပါတယ်။အရှင်ယသိဘာစုမြန်းလိုချင်ပါတယ်လိုချင်တဲ့စုကိုတောင်းပါလို့တရားမင်းကြီးကပြောပါတယ်။အဲ့တော့အဲ့ဒီနေရာမှာအဂိတိပန္တိတ တောင်းတဲ့စု၅မျိုးရှိပါတယ်အဲ့ဒီ၅မျိုးလေးကိုပြောပြပါမယ်အဲ့တော့အာဂိတိပန္နိတဟာစု၅မျိုးဘာတွေတောင်းတယ်လဲဆိုရင်ရှင်တရားမင်းနောက်နောက်ဘဝတွေဘဝတိုင်းဘဝတိုင်းဖြစ်ရအောင်မယ်ဆိုရင်လူမိုက်ကိုဘယ်ဘဝမှာမမြင်ပြရပါစေနဲ့နံပါတ်1စုတောင်းပါလေ နံပါတ်2ကလူမိုက်ကိုလူမိုက်ဆိုတဲ့အတန်ကို မကြားပါရစေနဲ့လို့ဆုတောင်းပါတယ်နံပါတ်3လူမိုက်နဲ့ဘယ်ဘဝမှာမှမပေါင်းသင်းမဆက်ဆံပါရစေနဲ့လို့ဆုတောင်းပါတယ်နံပါတ်4လူမိုက်နဲ့စကားမပြောပါရပါစေနဲ့လို့လည်းဆုတောင်းပါတယ် နံပါတ်5လူမိုက်ကိုနှစ်တဲ့သဘောကျသူ မဖြစ်ပြရပါစေနဲ့လို့ဆုတောင်းပါတယ်အလုံးတောင်းတဲ့ဆု၅ပါးပြန်ပြောမယ်ဆိုရင် လူမိုက်ကိုဘဝတိုင်းမမြင်ပြရပါစေနဲ့လူမိုက်ဆိုတဲ့အတန်ကို မကြားပြရပါစေနဲ့နောက်လူမိုက်နဲ့မပေါင်းသင်းမဆက်ဆံပြရပါစေနဲ့နောက်နံပါတ်၄လူမိုက်နဲ့ စကားပြောဆိုခြင်း မပြုတ်ပြရပါစေနဲ့နံပါတ်5လူမိုက်ကိုနှစ်တဲ့သဘောကြသူမဖြစ်ပြရပါမဖြစ်မဖြစ်ရပါစေနဲ့ဆိုပြီးတော့စု၅မျိုးကိုတောင်းဆိုပါတယ်အဲ့တော့တရားမင်းကဆက်ပြီးတော့အဂိတိပန္နိတာကိုမေးပါတယ်အရှင်ယသိဘာကြောင့်ဉာဏ်လူမိုက်ကိုမမြင်ကျင်ရတာလဲဆိုတဲ့မေခွန်းလေးကို မေးမြန်းပါတယ် အာကိတိယတိရလည်းပဲအဖြေလေးပေးပါတယ်အမတမကောင်းပါတယ်ဖြေရလဲအဲ့တော့အာကိတိပန္တိတကလည်းအဖြေပေးတယ်လူမိုက်ကို မတွေ့ခြင်းမမြင်ခြင်းအကြောင်း၅ချက်ရှိတယ်ဆိုပြီးတော့အဲ့ဒီ၅ချက်ကိုလည်းပဲတည်တည်ချာချာတရားမင်းကိုရှင်းပြပါတယ်အဲ့တော့အဖြေပေးတာ လူမိုက်ကတဲ့လူမိုက်ဆိုတာက နီလန်းမကြတာတွေနီလန်းမကြတဲ့လုပ်ငန်းတွေကိုလူမိုက်တွေဟာအမြဲတမ်းပြုလုပ်လေရှိပါတယ်သူများတွေကိုလည်းပဲအဲ့ဒီနီးမှမှန်လမ်းမှမှန်တဲ့လုပ်ငန်းတွေမှာလုပ်ဖို့ရန်တိုက်တွန်းလေရှိပါတယ်နောက်အဲ့ဒီနီးမှမှန်လမ်းမှမှန်တာတွေကိုပဲလူမိုက်ဟာကောင်းတယ်လို့အမြဲတမ်းနှစ်သက်သဘောကျလေရှိပါတယ် အခြားသူတွေကနီးမှန်လမ်းမှန်တွေကို ပြောပြတဲ့အခါမှာလည်းပဲလက်မခံပဲစိတ်ဆိုးလေးရှိပါတယ်နောက်နံပါတ်5ကလူမိုက်တွေဟာ လောကကျင့်သုံးပွဲအဆုံးအမတွေနောက်ဓမ္မနဲ့ပတ်သက်တဲ့အဆုံးအမတွေကိုလည်းပဲဘာမှ နားလည်သိရှိမှုမရှိပါဘူးအဲဒါပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင် လူမိုက်ကို မတွေ့ခြင်းမမြင်ခြင်းအကြောင်း၅ချက်ပါအဲ့ဒီမှာ လူမိုက်ကနီးမမှန်လက်မမှန်တာတွေကိုလှုပ်လိရှိပါတယ်သူများကိုလည်းပဲနီးလန်းမမှန်တာတွေကိုလှုပ်ဖို့ရန် တိုက်တွန်းလိရှိပါတယ်နောက်အဲ့ဒီနီးမမှန်လက်မမှန်တာတွေကိုပဲမှန်တယ်လို့နှစ်ယူဆပြီးတော့သဘောကျလိရှိပါတယ်ဆုံးချင် မိဂပုဂ္ဂိုလ်တွေကနီးမှန်လှမ်းမှန်နေညွန်ပြပြောဆိုတဲ့အခါမှာလဲလက်မခံပဲနဲ့စိတ်ဆိုးလေးရှိပါတယ်။နောက်လူမဲ့ဟာ လောကအဆုံးအမဓမ္မအဆုံးအမတွေကိုလည်းပဲဘာမှနားမလည်ပါဘူးတဲ့။ဒါကြောင့်ဒီအကြောင်း၅ချက်ကြောင့်လူမိုင်းနဲ့ဘယ်ဘဝမှာမှ မတွေ့ခြင်းမမြင်ခြင်းပဲဖြစ်တယ်လို့ယတိကအဖြေပေးပါလေ။ ယနေ့ခေတ်မှာလည်းပဲလူမိုက်ဆိုတဲ့ပုံကိုယ်တွေမှာအဲ့ဒီငါးချက်ကို တွေ့မြင်နိုင်ပါတယ်အဲ့တော့အဲ့ဒီငါးချက်လူမိုက်တိုင်းမှာရှိနေတယ်ဆိုတာ အလုံးသဘောပေါက်နားလည်ပြီးတော့လူမိုက်ကို ဝေးဝေးရှောင်မှုအရေးကြီးပါတယ်အဲ့တော့လူမိုက်နဲ့ပေါင်းတဲ့အတွက်ကြောင့်ဒုက္ခရောက်ရတဲ့ပုံကိုယ်တွေအများကြီးအများကြီးရှိပါတယ်အဲ့ဒီထက်ကအနှဲငယ်လေးတွေ ထုတ်လုပ်ပြီးတော့ပြောပြခြင်းပါတယ်ဟိုရှေးအခါကဒီကဘာမှာပဲလူတယောက်ရှိခဲ့ပူပါတယ်မကောင်းမှုဒုစရိုက်တွေလုပ်ပြီးတော့မိုက်နေတဲ့ပုဂ္ဂိုလ်တယောက်ရှိခဲ့ပူပါတယ်အဲ့တော့သူသေဆုံးသွားတဲ့အခါမှာအဝေးကြီးငရေကြီးကို ရောက်ရှိသွားပါတယ် သူ့မကောင်းမှုအကုသိုလ်ဒုစရိုက်တွေကြောင့်ဒီကမ္မမှာပွင့်တဲ့ကာကုတံဖရာကောနာဂုံဖရာကတ္တပဖရာဂေါရမဖရာဆိုပြီးတော့ဖရာလေးစုဈာကာလအလုံးမှာအဝေစီငရေကြီးမှာ ပက်လက်နဲ့ဒုက္ခတွေခံစားပြီးတော့နေရပါတယ်အဲ့ဒီခုနလူမိုက်နဲ့ပေါင်းသင်းခဲ့တဲ့ လူဘဝတုန်းကအမျိုးပေါင်း900သူတို့လည်းပဲသိတဲ့အခါမှာအဝေစီငရေကြီးမှာ အာလုံးရောက်ကုန်ကြပါတယ်အဲ့တော့လူမိုက်နဲ့ပေါင်းတဲ့အတွက်ကြောင့်လူမိုက်ရောက်တဲ့ငရေပဲပေါင်းတဲ့ပုံကိုယ်တွေပဲအာလုံးရောက်ရှိတယ်ဆိုတာဒါတာရကတခုဖြစ်ပါတယ် နောက်ထပ်တာရကတစ်ခုပြောပြပါမယ်ဘုရားအလောင်းအတိတ်ဘဝကျက်တူရေးဘဝဖြစ်ခဲ့စဉ်ကအကြောင်းလေးလည်းအနည်းငယ်ပြောပြခြင်းပါတယ်အတိတ်ကဩဒရပြင်စာလဆိုတဲ့မြို့ရှိခဲ့ပြပါတယ်အဲ့ဒီဩဒရပြင်စာလမြို့မှာ ပြင်စာလဆိုတဲ့ရှင်ဘုရင်အုပ်ချုပ်တော်မူခဲ့ပါတယ်အဲ့ဒီရှင်ဘုရင်ကတနေ့တော့တော်ကစားထွက်ဖို့ရန်တော်ကြီးတစ်ခုရဲ့ကိုသူ့ရဲ့မူကြီးမှတ်ရာသေနာပရိတွေနဲ့တကွရောက်ရှိလာခဲ့ပါတယ်အဲ့ဒီတော်ကြီးထဲမှာပဲဖရာအလောင်းတော်ရှင်မင်းနဲ့ ရှင်ဒေဝရအလောင်းတော်ကြီးတို့တော်ကြီးထဲမှာ ရှိနေခဲ့ပါတယ်အဲ့တော့သူတို့ငယ်ရွယ်စဉ်မိဘတွေဝမ်းကမွေးဘွားမွေးကာစအချိန်မှာပဲလေမုန်တိုင်းကြီးတစ်ခု တိုက်ပါတယ်လေမုန်တိုင်းတိုက်တဲ့အခါကျတော့အဲ့ဒီကြေးလေးနှစ်ကောင်ဟာအတီးတီးလေထဲမှာလွန့်ပါသွားကြပါတယ် အဲ့ဒီမှာတကောင်ကတော့လူမိုက်တွေလူဆိုးတွေနေတဲ့ရွာမှာရောက်ရှိသွားပါတယ်နောက်တကောင်ကတော့ယသိယဟန်နေသတင်းသုံးတဲ့အကြောင်းတော်နေရာကိုရောက်ရှိသွားပါတယ်တကောင်ကတခိုးတွေနေတဲ့ရွာ လှန်ကြားလက်လက်ကြားထဲမှာသွားဖြစ်လို့ပို့လို့သူ့ရဲ့နာမည်ကပတ္တိခုံပါဆိုတဲ့နာမည်ရပါတယ်နောက်တစ်ကောင်ကတော့ယသိယန်းနေနေတဲ့နေရာမှာပန်းပင်တွေကြားထဲမှာရောက်သွားလို့သူ့ရဲ့နာမည်ကိုတော့ပုတ်ဖကာလို့နာမည်ရရှိသွားပါတယ်အဲ့တော့ကြေးလေးနှစ်ကောင်ဖြစ်ပါတယ်ပြီးခင်အဲ အမေဖြေတူတဲ့အမိတယောက်တည်းကမွေးတဲ့ငှက်ကလေးနှစ်ကောင်လေမုံတိုင်းကြောင့်လမ်းအသီးသီးကွဲသွားကြပါတယ်ငကိုယ်တော့ကတော့အဲ့ဒီငှက်ကလေးတွေဟာဖြူဖြူစင်စင်တန်တန်ရှင်းရှင်းနဲ့ပုံကိုယ်တွေပါအဲ့တော့နောက်ပိုင်းတော့တတ္တိကုံပါဆိုတဲ့ ငှက်ကတော့လူမိုက်ဒီနာရောက်သွားတော့လူမိုက်စိတ်ဖြစ်သွားပါတယ်ပုပ္ပကဆိုတဲ့ငှက်ကလေးကတော့တကယ်သူတော်ကောင်းနေယတိယံနေနာရောက်သွားတော့သူ့ရဲ့စိတ်ကသူတော်ကောင်းစိတ်လေးဖြစ်သွားပါတယ်အဲ့တော့ဒီနေ့တော့ပြင်စာလမင်းကြီးတော်တယ်တောကစားထွက်ရင်းနဲ့သူ့ရဲ့အချမ်းရံနောက်ပါတွေနဲ့ကွဲကွာပြီးတော့ ယခုနသခိုးတွေနေတဲ့နေရာကို ရောက်ရှိသွားပါတယ်အဲ့တော့သခိုးတွေကလည်းပဲရှင်ဘရင်လာတယ်ဆိုတော့ရှင်ဘရင်ကြောက်တော့အားလုံးဟာ သူတို့ရဲ့ရွာကိုစွန့်ခွာပြီးတော့တနေရာမှာရှောင်တိမ့်ပြီးတော့နေကြပါတယ်အဲ့ဒီသူတို့ရွာမှာသောသောကပြောတဲ့တတ္တိဂုံပဆိုတဲ့ကြီးငှက်ကလေးနဲ့သူ့ကိုထမင်းကျွေးတဲ့ လူတယောက်သာကြံရှိခဲ့ပါတယ်အဲ့ဒီချိန်မှာတတ္တိကုံမဆိုတဲ့ကြီးငှက်ကလေးဟာအတန်တဆွာစွာနဲ့ဩပါတယ်ဟာဒီလူထံမှာပါတဲ့ရွှေတွေဖြုတ်ယူကြလူကိုတတ်တတ်ပြီးတော့သူ့လက်ထက်မှာပါတဲ့ရွှေတွေငွေတွေအားလုံးဖြုတ်ယူကြ တတ်ပြီးရင်တဏီယာမှာတရွလေးနဲ့ဖုံးအုပ်ထားကြစသည်ဖြင့်မကောင်းတဲ့စကားတွေကိုပြောဆိုပါလေအဲဒီတော့ရှင်ဘုရင်လည်းအဲ့ဒီအတန်ကိုကြားတော့ဒီနေရာမှာအန္တရာယ်မကင်းဘူးဆိုပြီးတော့နောက်ထပ်တနေရာကို ရှင်ဘုရင်ကြီးပြောင်းရွှေ့သွားပါတယ်နောက်ထပ်ရောက်တဲ့နေရာကပုပ္ပကနေတဲ့ရတိကျောင်းသားကို ရောက်ရှိသွားပါတယ် ပုပ္ပကနေတဲ့နေရာရောက်တော့လေယသိတွေကအဲ့ဒီချိန်မှာတောထဲမှာတတိတရွက်တွေသွားခုနေတဲ့အချိန်ဖြစ်ပါတယ်။ကြောင်းထဲမှာပုပ္ပကဆိုတဲ့ကျင်းငှက်ကလေးနဲ့ယသိတစ်ပါးပဲကြံရှိခဲ့ပါတယ်။အဲ့တော့ဒီနေရာမှာတော့ပုပ္ပကဆိုတဲ့ကျင်းငှက်ကလေးဟာယသိသူတော်ကောင်းနေတဲ့ပေါင်းနေတာနေတာဆိုတော့သူသူတော်ကောင်းစိတ်တွေဖြည့်ပြီးတော့အရှင်မင်းကြီးကြွားပါ ထိုင်ပါအောင် စားပါအောင်ရေတောက်ပါအောင်စသည်ဖြင့်ချိုးသားတဲ့စကလုံးတွေနဲ့ရှင်ဘင်ကြီးကိုနှုတ်ဆက်အခံပါတယ်အဲ့တော့ရှင်ဘင်ကြီးကနေပြီးတော့စောစောတုန်းကငှက်ကကြတော့ငါကိုတတ်ဖြတ်ပါရွှေတွေလူပါငွေတွေလူပါလို့ပြောတယ်ဒီအကြီးငှက်ကလေးကြတော့ယဉ်ကျေးလိုက်တာသိမ်မွေးလိုက်တာငါကိုဧကန်နေလိုက်တာအဲ့တော့ငှက်ချင်းတူတော့လေဒီငှက်ကလေးဟာ ဘာကြောင့်ညာဒီလိုလိမ်မာနေရတာလဲဆိုတာကိုငှက်ကိုသူကမေးမြန်းပါတယ်ပုပ္ပကဆိုတဲ့ကျင့်ခက်ကလေးကရှင်းပြပါတယ်စောစောကတွေ့ခဲ့တဲ့ငှက်ကလည်းသူနဲ့ညီကိုအရင်တော်ဆက်ပါတယ်သို့တော်လေသူကတခိုးတွေလက်ထဲရောက်သွားတော့သူ့ရဲ့စိတ်ထဲမှာတခိုးဓမြစိတ်တွေဖြည့်ပြီးတော့ရိုင်းဆိုင်ကြမ်းတမ်းနေတာဖြစ်ပါတယ်ကျွန်ုပ်ကတော့သူတော်ကောင်းဖြစ်တဲ့ယတိယန်နေစီမှာရောက်တဲ့အတွေ့အကြောင်း သူတော်ကောင်းစိတ်တွေဖြစ်နေရတာပါဆိုတဲ့အကြောင်းကို ရှင်းပြပါတယ်အဲ့တော့ဒီတာရကကိုကြည့်မယ်ဆိုရင်တတ္တိဂုံပါနဲ့ပုပ္ပကာဆိုတဲ့ကြီးငယ်နှကောင်ဟာအမိဝမ်းတစ်ခုတည်းက ထွက်တဲ့ညီကိုအရင်နေဖြစ်တော်လဲပဲတယောက်ကလူမိုက်တွေနဲ့ပေါင်းလိုက်တဲ့အတွက်ကြောင့်လူမိုက်ငှက်ကလေးမိုက်တဲ့ငှက်ကလေးဖြစ်သွားပါတယ်တကောင်ကတော့သူတော်ကောင်းတွေနဲ့ပေါင်းတဲ့အတွက်ကြောင့် သူတော်ကောင်းငှက်ကလေးဖြစ်သွားရပါတယ်။ဒါကြောင့်မို့လို့လူမိုက်ကိုဘုရားကဝေးဝေးရှောင်ခိုင်းခြင်းပဲဖြစ်ပါတယ်။ဒါကြောင့်အလုံးသော ပရိသတ်တို့အနေနဲ့လည်းပဲလူမိုက်ကိုဝေးဝေးရှောင်မှုရန်တိုက်တွန်းပါတယ်။နောက်ထပ်လူမိုက်နဲ့ပေါင်းတဲ့အတွက်ကြောင့်ဆုံးရှုံးသွားရခြင်းအကြောင်းလေးကိုထင်ရှားတဲ့တာတကလေးတစ်ခုနဲ့လည်းပဲ အတူချုပ်ပြီးတော့ရှင်းပြခြင်းပါတယ်ဘုရားရှင်လက်ထက်ကအဇာတတတုအဇာတတဆိုတဲ့ရှင်ဘုရင်တပါးရှိခဲ့ပါတယ်သူ့ရဲ့နာမည်ကအဇာတတတုဖြစ်ပါတယ်အဇာတတတုရပြီဗျာ ကြောက်နော်မှန်ပါအဲ့တော့အဲ့ဒီအဇာတသက်ရှင်ဘုရင်အလောင်းလေးမမွေးခင်မိခင်ဝမ်းထဲမှာရှိတဲ့အချိန်မှာမိခင်မှာရှင်ဘုရင်ရဲ့လက်မောင်းသွေးကိုတောက်ချင်တဲ့အာသာဆန္ဒချင်းချင်း ဖြစ်ခဲ့ပါတယ်အဲ့ဒီလက်မောင်းသွေးကိုတောက်ချင်တဲ့ဆန္ဒဖြစ်တော့ နောက်ပိုင်းမှာရှင်ဘီကြီးဗိမိတာရရှင်ဘီကြီးတည်သွားပါတယ်ဗိမိတာရရှင်ဘီကြီးကသူ့ရဲ့လက်မောင်းသွေးကို ဖောက်ပြီးတော့မိဖုရားကိုတိုက်ခဲ့ပါတယ်အဲ့တော့ဒီနမိတ်ကျမ်းကိုတတ်တဲ့နမိတ်ကျမ်းတက်ဆရာကြီးဘေးရင်ဆရာကြီးကဒီမွေးဖွားလာမဲ့ကလေးဟာ ရှင်ဘရင်ရဲ့ရန်သူဖြစ်လိမ့်မယ် ဆိုပြီးတော့သူ့ရဲ့နာမည်ကိုအစာတတတုလို့နာမည်ပေးခဲ့ခြင်းဖြစ်ပါတယ်အစာတမမွေးခင်ကတည်းကတတုရန်သူလို့အဓိပ္ပာယ်ရရှိပါတယ်မမွေးခင်ကတည်းကရှင်ဘရင်ရဲ့ရန်သူဖြစ်နေပြီလို့ဒီလိုဆိုလိုခြင်းဖြစ်ပါတယ်အဲ့တော့ဇာရတမင်းသားလေးတပြေးပြေးနဲ့မွေးဖွားကြီးပြင်းလာ အသက်အရွယ် 15နှစ်16နှစ်အရွယ်လောက်ရောက်ရှိလာတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအရှင်ဒေဝဒတ်ဆိုတဲ့ယဟန်ဇိုတပါပေါ်ပေါ်လာပါတယ်အခြားရှင်သာရိပုတ္တရာတို့အရှင်မောကလန်တို့အင်မတန်ဘုံကံကြီးတယ်လူမဲ့တမ်းမဲ့ပုံကိုယ်တွေပေါ်တယ်ရှင်ဒေဝဒတ်စီမှာတော့လူမဲ့တမ်းမဲ့ပုံကိုယ်လည်းပဲဘယ်သူမှမလာဘူးဘုံကံ နေပါပါတယ်။ဒါကြောင့်သူ့ရဲ့စိတ်ထဲမှာမကြည်မနှက်ဖြစ်နေပါတယ်။တင်တဝရဟာတာမန်ပုဂ္ဂိုလ်တော့မဟုတ်ပါဘူး။တကူအိဋ္ဌိပတ်နဲ့ပြည့်စုံတဲ့လောကီဖေညင်တွေရရှိထားတဲ့ယဟန်တော်တစ်ပါးဖြစ်ပါတယ်။နောက်တော့ရှင်တေဝရဟာလလဘရခြင်းတဲ့စိတ်တွေဘုံကံကြီးမားလို့တဲ့စိတ်တွေ စိတ်တွေဖောက်ပြန်လာတဲ့အခါကျတော့ငါဘသူ့ကို ပေါင်းသင်းရမလဲလို့လက်ကြည့်တော့အစာတသက်မင်းသားလေးကိုသွားတွေ့ပါတယ်ရှင်တေဝရဟာတကိုးအိဋ္ဌိပတ်တွေကို ပြပြီးတော့အစာတသက်မင်းသားလေးအထင်ကြီးအောင်လုပ်ပါတယ်ဇရတမင်းသားလေးကလည်းရှင်တေဝရကိုအထင်ကြီးပြီးတော့ကိုးကွယ်စိကပ်မှုတွေပြုလုပ်ပါတယ် အစာတကမင်းသားလေးဟာအသက်ကလည်းငယ်သေးတယ်အသိဉာဏ်ကလည်းနုနယ်သေးတဲ့အခါကျတော့ရှင်ဒီဝရတ်ကို အထင်ကြီးလေးစားပြီးတော့တနေ့ကို နှစ်ကြိမ်ယထာပေါင်း900နဲ့နေ့တိုင်းနေ့တိုင်းသွားရောက်စီကပ်ပစ္စည်းလေးပါလှူဒန်းပါတယ်နောက်ပိုင်းတော့ရှင်ဒီဝရတ်ဟာဇတတမင်းသားလေးကို ပြောပါတယ်မင်းသားရှေ့တုန်းကလူတွေဟာအသက်ရှည်တယ်ယခုခေတ်လူတွေဟာအသက်တိုးလာကြပြီဒါကြောင့်မင်းသားဟာ အဖေဖြစ်တဲ့ဗိမိတာရာကိုတတ်ပြီးတော့ရှင်ဘရင်လောက်ပါငါကလည်းမြတ်စွာဘုရားကိုတတ်ပြီးတော့ဖျားလုပ်မယ်ဆိုပြီးတော့ဆရာတစ်ပည့်နှစ်ယောက်တိုင်ပင်ကြပါတယ် စရတမင်းသားလေးဟာရှင်ဒေဝရပြောတဲ့စကားကိုအထင်ကြီးလေးစားပြီးတော့သူ့ရဲ့အဖေကိုအဖေဖြစ်တဲ့ဗိမိသရရှင်ဘရင်ကိုတတ်ဖို့ရန်ကြံစီပါတော့တယ်အဲ့ဒီတရင်ကိုဗိမိသရရှင်ဘရင်ကြီးကသိသွားတော့သူ့ရဲ့သားဖြစ်တဲ့အစာတတ်ကို သူ့ရဲ့တိုင်းပြည်ယာရုကိုလွှဲအပ်ပေးလိုက်ပါတယ်အဲ့တော့ရှင်ဘရင်ဖြစ်တဲ့အချိန်မှာလည်းပဲ ရှင်တေဝရကမင်းအဖေမတတ်သေးဘူးလားလို့မေးတော့ဖေရယာတိုင်းပြည်ယာတို့ကိုလွှဲပြီးတဲ့အတွက်ကြောင့်မို့လို့တတ်เสียမလို့တော့ဘူးလို့ပြောပါတယ်အဲ့တော့ရှင်တေဝရကတစ်ချိန်မှာမင်းအားနေတဲ့အချိန်မှာမင်းရဲ့ယာတို့ကိုပြန်ယူနိုင်တယ်ဒါကြောင့်အဖေကိုတည်အောင်တတ်ပါဆိုပြီးတော့တိုက်တွန်းတဲ့အတွက်ကြောင့်နောက်ဆုံးဗိမိတရာရှင်ဘီကြီးတည်အောင်ဤအမျိုးမျိုးနဲ့တတ်ခဲ့ပါတယ် ဖေဖြစ်တဲ့ဗိမိတရာမင်းကြီးကိုထောင်ထဲမှာထည့်နောက်ဆုံးမှာခြေဘဝကိုဓာနဲ့ခွဲစားနဲ့ပဲ့ရှားသားမိမှာမိခင်ပြီးတော့သေအောင်တတ်ခိုင်းခဲ့ပါတယ်နောက်ဆုံးဗိမိတရာမင်းကြီးလည်းပဲအဲ့ဒီဒဏ်ရာနဲ့သေဆုံးသွားရပါတယ်အဲ့တော့အဇာတသက်မင်းသားလေးဟာငကိုယ်တော့ကဖြူဖြူစင်စင်တန်တန်ရှင်းရှင်းနဲ့သူတော်ကောင်းလေးတယောက် နောက်ရှင်တေဝရဆိုတဲ့လူမိုက်နဲ့ပေါင်းလိုက်တဲ့အခါကျတော့နောက်ဆုံးအဖေတောင်တတ်တဲ့အဆင့်အထိသူလည်းပဲမိုက်ခဲ့ရပါတော့တယ်ဒါလူမိုက်နဲ့ပေါင်းခြင်းရဲ့ဆိုးကျိုးဖြစ်ပါတယ်နောက်ရှင်တေဝရဟာဖျားကိုလောက်ကြံမှုတတ်ဖြတ်ဖို့ အမျိုးမျိုးကြံစီခဲ့ပါတယ်အဲ့ဒီကြံစည်မှုတွေမှာလည်းပဲအဇာတတမင်း ပါခဲ့ပါတယ် ရှင်တေဝရရဲ့စီခိုင်းခြင်းအရာဖျားကိုတတ်ဖို့ရန်လေးသမားတွေ16ယောက်လည်းပဲအဇရတမင်းစေလွတ်ခဲ့တာဖြစ်ပါတယ်။နောက်ဖျားကိုစင်နဲ့နင်းတတ်ဖို့ရန်အတွက်နာလာဂိရိစင်ကိုလွတ်ခိုင်းတာလည်းပဲအစာတသက်ရှင်မရင်ပါခဲ့ပါတယ်။အဲ့တော့လူမိုက်ဖြစ်တဲ့ရှင်တေဝတ္တနဲ့ပေါင်းလိုက်တဲ့အတွက်ကြောင့် အဖေတတ်ယုံနဲ့မကမြတ်စွာဘုရားကိုတတ်ဖို့ရန်တော်အစရသရှင်ဘုရင်ပါခဲ့ရပါတယ်နောက်ပိုင်းမှာတော့အရှင်ဒီဝရရဲ့အကြောင်းကိုအစရသရှင်ဘုရင်သိရှိသွားပါတယ်သိရှိသွားတဲ့အချိန်မှာတော့ရှင်ဘရှင်ဒီဝရကို ကိုးကွယ်စည်းကပ်မှုမလုပ်တော့ပါဘူး သို့တော်လည်းသူ့ရဲ့နောင်တတွေဟာလွန်ခဲ့ပါပြီအမှားကြီးတွေဟာတော်တော်များများကျူးလွန်ပြီးခဲ့ပါပြီခုချိန်မှရှင်ဒေဝရလူမိုက်နဲ့မပေါင်းသင်းတော့တော်လည်းပဲအမှားကြီးများစွာကိုကျူးလွန်ခဲ့ရတဲ့အတွက်ကြောင့်သူ့မှာဘဝမှာဆုံရှုံနစ်နာမှုကြီးဟာအကြီးမားဆုံးဖြစ်ပါတယ်အဇရဒရှင်ဘုရင်ဟာသူ့ရဲ့အဖေကိုတတ်တယ်ဖះကိုလှုပ်ကြံမှုတွေမှာပါတယ် အဲ့တော့အဖေတက်ပြီးတဲ့အချိန်ကစပြီးတော့သူညပိုင်းညပိုင်းမှာအိတ်တဲ့အခါမှာတညမှအိတ်မပြောတော့ပါဘူးဒါကြောင့်ဒီနေ့မှာတော့ဆေးဆရာဇီဝကရဲ့အကူအညီနဲ့ဖရာကိုဖူးမြော်ခွင့်ရရှိခဲ့ပါတယ်သစ္စာမုံလာပြည့်ညမှာဖရာရှင်တရင်သုံးတဲ့ကျောင်းတော်ကို သွားညပိုင်းမှာသာမင်ညဖလားဆိုတဲ့ သုတ်တံတရားတော်ကြီးကို နာကြားခဲ့ရပါတယ်အဲ့ဒီတာမင်ညဖလဆိုတဲ့သုတ်တံကြီးတရားကို နာရပြီးတဲ့အချိန်မှာတော့အဇရတရှင်ဘရင်ဟာဖះကို ကြည်ညိုပြီးတော့သာသနာကိုးကွယ်စည်းကပ်တဲ့ဥပတကတကားတယောက်ဖြစ်ခဲ့ပါတယ်အဲ့တော့ဇာတသက်ဆိုတဲ့ရှင်ဘရင်ဟာ သာမညဖလသုတ်တံကိုနာပြီးတဲ့အချိန်မှာအဖေရာမတတ်ခဲ့ဘူးဆိုရင် သောတာပန်ပုဂ္ဂိုလ်အရိယာပုဂ္ဂိုလ်ဖြစ်ရမှာဖြစ်ပါတယ်။သို့တော်လည်းအဖေကိုတတ်ခဲ့တဲ့ပြစ်မှုကြီးကျူးလွန်ထားတဲ့အတွက်ကြောင့်သောတာပန်ဖြစ်ခွင့်မရတော့ပါဘူး။မြတ်စွာဘုရားက နောက်ဆုံးမိန့်ပါတယ်အစရတရှင်ဘုရင်ဟာကိုကိုကို ကိုယ့်ဘဝကြီးကိုပျက်စီးအောင်ဖျက်ဆီးလိုက်တာပဲလူမိုက်နဲ့ပေါင်းသင်းတဲ့အတွက်ကြောင့်သူရရှိမဲ့တရားသူတွေမှာ ဆုံးရှုံးရတာပဲလို့မိတ်ဆိုပါတယ်နောက်ပိုင်းမှာတော့အစရတရှင်ဘုရင်ဟာဘုရားသာသနာတော်ကိုအသက်ပေးပြီးတော့ကိုးကွယ်စည်းကပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်အဲ့တော့စာမှာပုထုဇဉ်တွေထဲမှာ ဖရာကိုးကွယ်ချီညိုတဲ့နေရာမှာအစရတ္တရှင်ဘရင်မိတဲ့ပုဂ္ဂိုလ်မရှိဘူးလို့ဒီလိုမိတ်ဆိုထားပါတယ်အစရတ္တရှင်ဘရင်ဟာမြတ်စွာဘုရားကိုနောက်ပိုင်းမှာ သူ့ရဲ့အဖေကဲ့သို့ အဖေလိုကို တကယ်ကိုးကွယ်စီးကပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်လည်းပဲဥပဒကတယောက်လည်းပဲဖြစ်ခဲ့ပါတယ်။ရသော်ဘုရားကို အဖေလိုချစ်လဲချစ်တယ်ကြည်လဲကြည်ညိုတယ်နောက်ဆုံးမြတ်စွာဘုရားပရိနိဗ္ဗာန်စံတဲ့အချိန်မှာအဇာတတရှင်ဘုရင်အယူကြီးတယောက်လိုတောင်မှဖြစ်ခဲ့ရပါတယ်အဲ့တော့ဘုရားပရိနိဗ္ဗာန်စံပြီးသာသနာတော်ကြီးတည်တတ်နေအောင်ရှင်မာကတ္တပနဲ့တိုင်ပင်ပြီးတော့ပထမသံဃာယရနာပွဲကြီးကိုဆင်နွှဲခဲ့တာ လှူဒန်းခဲ့တာလဲအစာတသက်ရှင်ဘုရင်ဖြစ်ပါတယ်ပြမကတ္တဗနဲ့တိုင်ပင်ပြီးတော့ဘုရားရှင်ရဲ့ဓာတ်တော်တွေကိုမပြောက်မပြက်ရအောင်ဓာတ်တော်တိုက်ကြီးလှုပ်ပြီးတော့ထိမ့်သိမ်းစောင့်ရှောက်ခဲ့တာလည်းပဲအစာတသက်ရှင်ဘုရင်ဖြစ်ပါတယ်ဘုရားပြိဋိဘံဆံပြီးတော့နှစ်ပေါင်း218နှစ်ရှိတဲ့အချိန်မှာ အိန္ဒိယပါဠိပုတ်မှာသတိဓမ္မသောကမင်းကြီးနန်းတက်ခဲ့ပါတယ်အဲ့ဒီသတိဓမ္မသောကမင်းလက်ထက်မှာဇေဒီပေါင်း8400တည်ခဲ့တယ်ဆိုတဲ့တတ်တော်တွေဟာအဇာတသက်ရှင်ဘုရင်နဲ့ရှင်မာကတ္တပတို့ထိမ့်သိမ်းခဲ့တဲ့တတ်တော်တွေကိုဖော်ယူတတ်တော်တိုက်တဲ့ကယူပြီးတော့တည်ခဲ့ခြင်းပဲဖြစ်ပါတယ် တော့ယနေ့ခေတ်ဇေဒီအသီးသီးမှာရှိတဲ့ဓာတ်တော်တွေဆိုတာလည်းပဲအစာတသက်မင်းနဲ့ရှင်မာကတ္တပတို့ထိမ့်သိမ်းခဲ့တဲ့ဓာတ်တော်တွေဖြစ်ပါတယ်။ကံဒီတော့နောက်ပိုင်းမှာ အစာတသက်ရှင်ပေကြီးကံတော်ကုန်းပြီးတော့သေဆုံးသွားပါတယ်။သေဆုံးတဲ့အခါမှာတော့ဘလောက်ပင်သာသနာကိုကြီးညိုဘလောက်ပင်လှူဒန်းတော်လဲပဲ လူမိုက်နဲ့ပေါင်းပြီးတော့အဖေတတ်ခဲ့တဲ့အတွက်ကြောင့်လောဟကုံပြီးခေါ်တဲ့ငရေကြီးမှာရောက်သွားပါတယ်တကယ်တော့အစရတရှင်ဘုရင်ဟာအဝီစီငရေကြီးမှာရောက်ရမှာဖြစ်တယ်သို့တော်လည်းနောက်ပိုင်းမှာဖရာကိုကြည်ညိုသာသနာပြုခဲ့တဲ့ရှင်ဘုရင်ဖြစ်တဲ့အတွက်ကြောင့်သက်သာရာလေးရရှိပြီးတော့အဝီစီငရေရဲ့အချံရံလောဟကုံပြီးငရေမှာနှစ်ပေါင်း6000 ရောက်ရှိသွားတာဖြစ်ပါတယ်ယခုပြောခဲ့တာတွေကတော့လူမိုက်နဲ့ပေါင်းသင်းလိုက်တဲ့အတွေ့အကြုံပစ္စုပန်မှာလည်းအကျိုးစီးပွားတွေပျက်စီးသွားပုံတန်တရာအကျိုးစီးပွားတွေလည်းပျက်စီးသွားပုံရဲ့တာတကလေးတွေဖြစ်ပါတယ်လူမိုက်ဘို့လူမိုက်ကိုမပေါင်းမဲနဲ့ဝေးဝေးရှောင်လိုက်မယ်ဆိုရင် ပြစ္ဆုတ်ပံအကျိုးစီးပွားတွေလည်းမပြည့်စည်တော့ပါဘူးတန္တရာအကျိုးစီးပွားတွေလည်းမပြည့်စည်ပဲနဲ့အမြဲတမ်းကြီးပွားတိုးတက်နေမှာဖြစ်ပါတယ်ဒါကြောင့်ဖရာကလူမိုက်ကို ဝေးဝေးရှောင်ပါဆိုတဲ့မင်္ဂလာကိုဟောကြားခြင်းပဲဖြစ်ပါတယ်အဲ့တော့ယခုဟောကြားခဲ့တာ ပြောပြခဲ့တာကတော့အသေဝနာစပါဠနံလူမိုက်ကို မပေါင်းမသိမဆက်မဆန်းဝေဝေရှောင်ခြင်းဟာမင်္ဂလာဖြစ်တာနဲ့ပတ်သက်ပြီးတော့ရှင်းပြဟောပြခဲ့ခြင်းပဲဖြစ်ပါတယ်။ခုတော့အဒေဝနာစဘာလာနံရဲ့အတိတ်ပဲအပြည့်အစုံဒီလောက်ဆိုရင် တော်လောက်ပါပြီ။ပြည့်စုံလောက်ပါပြီ။ဒါကြောင့်အလုံးသောပရိသတ်တို့အနေနဲ့လူမိုက်ကိုဝေဝေးရှောင်ခြင်းဟာမင်္ဂလာတစ်ပါးဖြစ်တယ်လို့ အမြဲတမ်းစိတ်မှာထားပြီးတော့လူမိုက်ကိုအမြဲတမ်းဝေးဝေးရှောင်ကျင်ပြီးတော့နေထိုင်ကြပါလို့တိုက်တွန်းရင်းနဲ့ယနေ့ညမင်္ဂလာသုတ်ဟောပြချက်ကိုဏိကုံ ချုပ်ပါတယ်